အာသနာတော်နှစ်2565နှစ်ကောဇာတက္ကရာ1383ခုနှစ်ပြသုနာဝိကျော်၄ရက်2022ခုနှစ်နဝရိလ20ရက်ပုရုနေ့၌အွန်လိုင်းမှာဟောကြားအပ်သောတရားဒေသနာတော်သင်္ဂလမတုထေရီမဤပါရမီဘဝနှင့်နောက်ဆုံးနေ့ရက်များ သင်္ကာလပါတုထေရီသင်္ကာလသူတို့သားရဲ့မိခင်ထေရီမာလို့အဓိပ္ပာယ်ရသင်္ကာလဝရတုတ်မြတ်စွာဘုရားဟောကြားထားတဲ့အဲ့ဒီသင်္ကာလဆိုတဲ့သူတို့သားရဲ့မိခင်သူ့အကြောင်းပဲဖြစ်တယ် သင်္ခါလပါတာထေရီမဟာလေဗုဒ္ဓဗုဒ္ဓမြတ်စွာဘုရားလက်ထက်ကပါရမီဘဝကိုစတင်ခဲ့တာဖြစ်တယ်ပရိမုဒ္ဒရနာမစီနောသဗ္ဗဓမ္မနာပါရကုဣတောတတသဟတံမိကပ္ပေဥပ္ပစီနာယောဒီကဘာကနေပြီးတော့ ကဘာတသိန်းတက်မှာပဒုမုဒ္ဒရာဆိုတဲ့ရသော်ဘုရားပွင့်တော်မူတယ်ပဒုမဆိုတာပရုမကြာဥဒ္ဒရာကမြင့်မြတ်တော်လို့အဓိပ္ပာယ်ရရသော်ဘုရားရဲ့ဘွဲတော်ကကောင်းမြတ်တဲ့ကြာနဲ့နှိုင်းရှင်ပြီးတော့ပေးထားတဲ့ အမည်နာမပဲဖြစ်တယ်ကောရမဘုရားလက်ထက်မှာထူးချွန်ထက်မြက်တဲ့ဣတရေဘွဲရတဲ့ပုဂ္ဂိုလ်တွေအလုံးလောက်နီးနီးဟာဘုရားဗုဒ္ဓမြတ်စွာဘုရားလက်ထက်က စားခဲ့ကြတာပဲဖြစ်တယ်ကဘာတသိမ့်ပါရမီ ဖြည့်ကြရတယ်ဆိုတာအဲနိဗ္ဗာန်ရောက်ဖို့ဆိုတာလွယ်တကူရောက်နိုင်တဲ့ပုဂ္ဂိုလ်တွေရှိတော်လဲခုံတုဝိသေသနဲ့ ထူးချွန်ထက်မြက်တဲ့ပုဂ္ဂိုလ်တွေကြတော့ပါရမီဘဝဟာချိန်ယူရတယ်ဆိုတာမှတ်သားကြအောင်ဖြစ်တယ်ဒါကတော့ပညာရတစ်ခုလိုက်ပြီးတော့ဒီကနေ့ခေတ်မှာလည်းပဲပညာသင်ကြားတဲ့အခါမှာအချိန်ယူကြရတာဖြစ်တယ်ပေါ့အဲ့ဒီတော့ပါပဲထူးချွန်တဲ့ပုဂ္ဂိုလ်တွေဆိုတာအချိန်ယူရတယ် ဒါကြောင့်မို့သင်္ခါလမတ္တာဘေကုဏီမရဲ့အလောင်းဟာသူ့အကြောင်းကိုသူပြန်ပြောတော့တတဟံဟန္တဝတိယသာတမစ္ဆကုလေဟောသူဟာပရိမုဒ္ဒရမြတ်စွာဘုရားပြင်တော်မူတဲ့အချိန်တုန်းကဟန္တဝတိမြို့မှာတဲ့သာတမစ္ဆကုလေ အမစ္ဆကိုလေအမတ်မျိုးမှာဖြစ်တယ်လို့သူဆိုတယ်နာနာယရဏပစ္စောတိဣတိဖိတိဧကမဟတနေသူတို့အိမ်ကယရဏမျိုးစုံပိုင်ဆိုင်ပြီးတော့ရှိဘဥစ္စာတိုးတက်တဲ့တထေးအိမ်ပေါ့လေအမမင်းရဲ့အိမ်မှာသူလူဖြစ်တယ် အဲ့လိုလူဖြစ်တဲ့အခါမှာဘုရမုဒ္ဒရာမြတ်စွာဘုရားဝင့်ပေါ်နေတဲ့အချိန်ဖြစ်လို့ပိတုဏလဟခန္ဓဝါနမဟာသနပုရခတာလူတို့ပြိဿကိုခေါင်းဆောင်ပြီးတော့သူ့ဖေကအမတ်ဆိုတော့လူတို့ပြိဿကိုခေါင်းဆောင်ပြီးတော့ရသော်ပြားကိုသွားတော့သူလဲလိုက်ပါသွားတယ်ပေါ့ အမတ်သမီးကလည်းလိုက်ပါသွားဘုရားဓမ္မသသုတ်တဝါနာပပိစိဏကာရိယဟိုကျတော့မြတ်စွာဘုရားရဲ့အဆုံးမတရားတော်ကိုနားလဲရတဲ့အခါမှာရှင်တဲ့သရတရားတွေဖြစ်လာတယ်ဒါထုံးစံအဲ့တိုင်းပါပဲလောကမှာဘုရားပွင့်နေမြတ်စွာဘုရားကတရားဓမ္မကိုဟောတယ် တရားဟောတဲ့အခါတရားနာလဲရတဲ့ပုဂ္ဂိုလ်ဟာရှင်တွေကသရတရားဟာပွင့်လန်းလာတယ်တရားမနာရရင်ရှင်တွေကသရတရားပွင့်လန်းမှုမရှိနိုင်ဘူးဒါကြောင့်ရှင်တွေကသရတရားဖြစ်လာတဲ့အခါကျတော့သူဟာသာသနာပေါင်းဝင်ပြီးတော့ဘိက္ခုနီကိုဖို့ဆောပြချက်ချခဲ့တယ်ပေါ့ဒါဖះပွင့်နေဆိုတဲ့အချိန်ထဲမှာဒီလိုပဲဖြစ်ကြပါတယ် အဲ့တော့ယဟန်ဖြစ်လာတဲ့အခါကျတော့ဘေကုဏီတွေလိုင်းနာကျင့်သုံးရမယ်စီကံဥပဒေတိုင်သူ နေထိုင်ခဲ့တယ်ပပိစိတ်တဝနာကာယေနပပကမ္မဝိစေယမကောင်းမှုအဟုသူရှောင်ကျင်နေဆိုတာနံပါတ်1ဘာနဲ့ရှောင်ကျင်ရအောင်ဆိုကာယကံနဲ့ရှောင်ကျင်တယ် ကာယကနဲ့ရှောင်ကျင်တာဆိုတာကိုရီလက်ရောက်မလုံးမိအောင်ရှောင်ကျင်တာကိုရီလက်ရောက်မကောင်းမှုအကုသို့မလုံးမိအောင်ရှောင်တယ်ဒါသီလကိုပြောတာပဲဝစီတုစရိတံဟာဟိတဝါဝစီတုစရိကိုရှောင်ကျင်တယ်ဆိုတာနှုတ်နဲ့မကောင်းမှုဒုစရိုက်ကိုမလုပ်တာအဲ့တော့သီလဆိုဒီမှာ ကာယကံနဲ့ဝစီကံထိမ့်သိမ့်တာကိုသီလစိတ်ကိုထိမ့်တာမဟုတ်သေးဘူးစိတ်ထဲကဘယ်လိုအခြေအနေတွေဖြစ်နေနေကာယကံမြောက်မလွန်ကျူးဘူးဝစီကံမြောက်မလွန်ကျူးဘူးဆိုရင်ကိုကျင့်သီလဟာမကြိုးသေးဘူးမပြတ်သေးဘူးပေါ့ဒါကြောင့်မို့ကာယကံဝစီကံထိမ့်သိမ့်ရတယ်အဲ့သူတော်ကောင်းဆိုတာကာယကံဝစီကံထိမ့်သိမ့်မှုကအဓိကကြတယ်ပေါ့တဆင့်ချင်းကိုသွားရတာ ကာယကံဝစီကံကိုထိမ့်သိမ့်မှုကိုအောင်မြင်အောင်လုပ်ဖို့လိုတယ်အဲ့တော့ကာယကံဝစီကံထိမ့်သိမ့်တယ်အာဇီဝံပရိသောတေယိသူကရှင်သန်မှုအတွက်သာဝနေရှာဖွေကြရတယ်အဲ့လိုရှာဖွေတဲ့အခါမှာကာယတုစရိုက်ကိုသုံးပြီးတော့ မရှာရဘူးဝစီတုစရိုက်ကိုအသုံးချပြီးတော့မရှာရဘူးကာထုစရိုက်ကိုရှောင်တယ်ဝစီတုစရိုက်ကိုရှောင်တယ်အသက်မွေးမှုအတွက်ကာထုစရိုက်၃ပါးဝစီတုစရိုက်၄ပါးကိုအသုံးမချပဲနဲ့ကာယတုစရိုက်ဝစီတုစရိုက်တရားမြတ်တဲ့နီးနဲ့စီဝါရှာရမယ်ဒါကိုတမအာဇီဝလို့ခေါ်တယ် အမအာဇီဝဆိုတာကာယတုစရိုက်ကိုအသုံးချတာမဟုတ်ဘူးဝစီတုစရိုက်ကိုအသုံးချတာမဟုတ်ဘူးကာယတုစရိုက်ဝစီတုစရိုက်ကင်းစင်တဲ့စီးပွားရေးဟာတမ္မာအာဇီဝလို့ခေါ်တယ်ပဲတမ္မာအာဇီဝစီးပွားရေးဖြစ်တယ်သူကလည်းဘေကုဏီဖြစ်လာတဲ့အခါမှာကာယတုစရိုက်ဝစီတုစရိုက်တွေကိုရှောင်ကျင်ယုံမြမက ဘဝအသက်မွေးဝမ်းကြောင်းပြုလုပ်တဲ့အခါမှာလူဆိုတာအသက်မွေးဝမ်းကြောင်းဆိုတာရှိတာပေါ့ဘုန်းကြီးတွေအသက်မွေးကြောင်းဝမ်းကြောင်းကဘာလို့ဆိုရင်ဆွမ်းခံတာဒါဆွမ်းခံတာလည်းအသက်မွေးဝမ်းကြောင်းပဲလေတရားဒီနဲ့ဆွမ်းခံရမယ်တရားတဲ့ဒီနဲ့ပဲဆွမ်းခံရမယ်တရားတဲ့ဒီနဲ့ဆွမ်းခံတယ်ဆိုတာ ပါဇက်ကနေထုတ်ဖို့မပြောဘဲနဲ့အိမ်စဉ်လှည့်လည်ပြီးတော့ဆွန့်ရတာလောင်းလေတဲ့ပုဂ္ဂိုလ်လောင်းမလောင်းလို့တဲ့ပုဂ္ဂိုလ်ကမလောင်းတဲ့ကိစ္စမရှိဘူးအိမ်စဉ်တိုင်းဆွန့်ရသွားတာရှင်နေကသရတရားဖြစ်တဲ့လူကထွက်လောင်းတယ်ထွက်လောင်းလို့ကိုစားလောက်ရုံရရလို့ရှိရင်အဲ့ဒီနေ့အတွက်ပြီးလိုက်တယ်အဲ့ဒါတမအာဇီဝလို့ခေါ်တဲ့ယဟန်နေဖို့ လူတွေရဲ့တမအာဇီဝကတော့သူများအသက်ကိုတတ်ပြီးအသက်မမွေးရဘူးသူများဥစ္စာကိုခိုးပြီးတော့မတရားတဲ့နိလန်းနေနဲ့အလေးညာတွေနဲ့စီးပွားမရှာရဘူးကာဝေတုမိဆာဇာရနဲ့စီးပွားမရှာရဘူးဘုဒ္ဓဝါရပိတုနာဝါစာသဗ္ဗပလပအဲ ဖရုဒဝါစာသမပလပါဆိုတဲ့ဝစီတုစရိုက်တွေနဲ့စီပွားမရှာရအဲ့ဒီကာရုစရိုက်ဝစီတုစရိုက်တွေကိုရှောင်ကျင်ပြီးတော့တရားနိလန်ကြကြစီပွားရှာတယ်ဘယ်လိုစီပွားရှာတာတုံးဆိုကောင်းရောင်ကောင်းဝယ်မမှန်ကန်ကန်ရောင်းဝယ်လုပ်ပြီးတော့စီပွားရှာတယ်ဝန်တန်းလုပ်ပြီးတော့စီပွားရှာတယ် အယောင်းဝင်တဲ့စီးပွားရှာတာတို့ဝန်တန်းလုပ်ပြီးတော့စီးပွားရှာတာတို့စိုက်ပျိုးမွေးမြူစိုက်ပျိုးမွေးမြူမွေးမြူဆိုတာတော့ကြက်မွေးဝက်မွေးမဟုတ်ဘူးလွားမွေးတာကိုပြောတာကတိခေါ်တဲ့ခါခုခေတ်ကမွေးမြူရေးဆိုတာကြတော့ဓမ္မအဓိပ္ပာယ်လို့မခေါ်နိုင်ဘူးအဲ့ဒီနှိုးစားအတွက်နှိုးအတွက် နွားတွေကိုမွေးမြူတာတော့တမာဇီဝရဲပါတယ်အဲ့ဒါနော်ဘာလို့လဲဆိုဝိသခါမှာနွားအကောင်တသိမ်းမကရှိတာနွားတွေကိုကောင်းမွန်မွန်ကျွေးပြီးတော့နှုတ်ညစ်တဲ့အခါမှာလည်းပဲနွားပေါက်စာလေးအတွက်ခြံပြီးတော့ညှစ်ရတယ်အနဝတိတဒောဟိအနဝတိတဒောဟိလို့ မချမ်းမနဲ့ညစ်တဲ့နွားကြောင်သားနွားမွေးတဲ့လူဟာမကောင်းတဲ့လူဖြစ်တယ်အဝသေသဒောဟိနွားကလေးတောက်ဖို့အတွက်ခြံရမယ်လို့ဆိုတယ်ကုံအောင်မဟင်းရဘူးအဲ့ဒါဆိုရင်တမအာဇီဝဖြစ်တယ်အဲ့တော့ကတိဂောရခဆိုတဲ့လက်ထောညင်းတော်မွေးခြင်းဆိုတဲ့အလုပ်တွေဟာတမအာဇီဝလုပ်လို့သတ်မှတ်တဲ့ရှေးခေတ်ကလေး အဲ့ဒါလို့စပြိုးရေးနဲ့သမွေးတယ်အယောင်းဝယ်နဲ့သမွေးတယ်တော့မွေးပြီးတော့အသက်မွေးတယ်ဆိုလို့ရှိရင်အသားစားမဟုတ်ပဲနဲ့လူစားအဲ့ဒါလို့အသက်မွေးတဲ့ဒီပုဂ္ဂိုလ်တွေကဒါတမ္မာဇီဝလို့ခေါ်တာပဲဉာဏ်နေကြတော့တမ္မာဇီဝဆိုတော့အဲ့ဒါမျိုးမဟုတ်ဘူးဉာဏ်နေကြတော့ ဆေကုရာတို့ဗေဒင်ဟောရာတို့တခြားနိလန်းနဲ့လက်လက်ပါရအောင်ဟောပြောတာဝိနည်းစကားနဲ့မညီလောက်တာလေရှောင်ကျင်ပြီးတော့ဆွမ်းခံစားတယ်တရားဓမ္မအတိုင်းလိုက်နာကျင့်သုံးတယ်ဆိုရင်ဒါတမအာစီဝရသွမ်းသင်္ကန်းကြောင်းစေးနဲ့ပတ်သက်ပြီးတော့ မင်္ဂန်နဲ့လမ်းကြောင်းကရလာတာတရားတရားနဲ့လှူတဲ့ပစ္စည်းကိုသာလဲလက်ခံပြီးတော့အသက်မွေးဝမ်းကြောင်းပြုလို့ရှင်ယဟန်နေဖို့ကတမအာဇီဝလို့ခေါ်အဲ့ဒါလို့ဒီအမျိုးသမီးဟာလည်းပဲအမတ်ရဲ့သမီးဟာလည်းပဲသာသနာ့ဘုံဝင်ပြီးတော့တမအာဇီဝနဲ့အသက်မွေးတယ် ဟောဒီပတန္နာဓမ္မေသတံဃေသဒိဗ္ဗခါရဝသတ္တမတဝနီယုတ်တဘုရားထသနာလာလတာသာသနာ့ဘုံဝင်လာပြီးတဲ့အခါမှာမြတ်စွာဘုရားအပေါ်မှာကြီးညိုတယ်တရားဓမ္မအပေါ်မှာကြီးညိုတယ်တန်ခါကိုအလွန်လေးစားတယ်သတ္တမတဝနီယုတ်တာ ဘုရားထသနာလာလတာသူတော်ကောင်းတရားကိုနာယူမှတ်သားခြင်းမှာကြိုးစားအထုတ်တယ်ဆိုလိုတာတရားကြိုးစားပြီးတော့နာယူတယ်ဘုရားထသနာလာလတာအထူးသဖြင့်မြတ်စွာဘုရားကိုဖူးနေရတဲ့ဖူးလို့ခြင်းနဲ့ဖူးခြင်းနဲ့စိတ်ဓာတ်က ပို့ပြီးတော့များတယ်ပေါ့မြတ်စွာဘုရားကိုဖူးမြော်နေရတာကိုသူ့စိတ်ထဲမှာကျင့်တတ်တယ်ဒါကြောင့်မို့ဘယ်တော့မှမပြက်ကွက်ဘူးမြတ်စွာဘုရားတန်တော်ပြီတရားနာအကံတတ္တဓိမုဒ္ဒနာအတောသိဘိက္ခုနိသတ္တရာအဲ့လိုသူကိုယ်တိုင်ကဘိက္ခုနိဝတ်ပြီးတော့မြတ်စွာဘုရားတရားနာနေတဲ့အချိန်မှာ တရာတိမုဒ္ဒလို့ခေါ်တယ်တရာတရားထက်မြက်တဲ့ဖိက္ခုနီမတူမြတ်စွာဘုရားကထူးချွန်ထက်မြက်တဲ့ဖိက္ခုနီဖြစ်ချီကျူးမြောက်စားတဲ့အခမ်းအနားကိုသူကိုယ်တိုင်ကတွေ့မြင်ခဲ့ရတယ်အဲ့ဒါလို့တွေ့မြင်သည့်အတွက်ကြောင့်တန်ထာဏပတ္တိယိတဝါဒတိတ်သောတိခါအပူရယိ အဲ့ဒီတတ္တာနဲ့တရားနဲ့ပတ်သက်ပြီးတော့ဖြည့်မြတ်တဲ့ဘိက္ခုနီမကိုအားကြပြီးတော့သူဟာသီလသမာဓိပညာဆိုတာကိုဖြည့်ကျင့်ခဲ့တယ်ပေါ့သီလသမာဓိပညာတရားတို့ကိုကျိုးကျိုးဆဆဖြည့်ကျင့် ဒီနေရာမှာထူးခြားတာကတော့သူကလိုးကြောင်မဟုတ်သည့်အတွက်ကြောင့်ဒါနကောင်းမှုလုပ်ပြီးတော့မြတ်စွာဘုရားထံဆုတောင်းတာမဟုတ်ဘူးသာသနာ့ဘုံနေတဲ့ပုဂ္ဂိုလ်ပြီးပြီးသူကသီလသိက္ခာကိုဖြစ်ကျင်တယ် မာရိသိက္ခာကိုဖြစ်ဖြစ်တယ်ပညာသိက္ခာကိုဖြစ်ဖြစ်တယ်သီလသမာဓိပညာဆိုတဲ့သိက္ခာ၃ရပ်ကိုဖြစ်ကျင့်ပြီးတော့ကုသိုလ်ကောင်းမှုလုပ်တယ်အဲ့ဒါကိုကြိုးစားပြီးတော့ဖြစ်ကျင့်အဲ့ဒီအချိန်မှာမြတ်စွာဘုရားကလည်း သူ့ကိုဆုံးမဩဝါဒပေးတယ်ယတတတ္တတထာဂတိအသလသုပတိခိတာသီလင်္စယတကလျာဏအရိယကန္တာအတံတိတံရသော်ဗျာက တရားဟောတာဘာလဲလို့ဆိုရင်မြတ်စွာဘုရားပေါ်မှာယုံကြည်သလားကြီးမားတဲ့လှုပ်ရှားရိုင်းရည်ခြင်းမရှိတဲ့ကြံ့ခိုင်စွာတည်ရှိတဲ့သရတရားရှိတဲ့ပုဂ္ဂိုလ်တိလင်္ဆယတကလျာဏအရိယကန္တံပတ္တိတံ အရိယသူတော်စင်တွေအသက်ထက်မြတ်လို့ရတဲ့သူတော်ကောင်းတွေချီးကျူးရတဲ့ကိုချင်းတရားရှိတယ်အဲ့တော့ဖះပေါ်မှာယုံကြည်မှုတရားတရားခိုင်မာတယ်အရိယသူတော်ကောင်းတွေအသက်တဲ့မြတ်လို့တဲ့ချီးမွမ်းအပ်တဲ့ကိုချင်းတရားသူ့မှာကောင်းစွာတည်ရှိတယ် တန်ခေပတာတော်ယတ္တတိတန်ဃာတွေပေါ်မှာချိညုဝုဒ္ဒရာတရားလည်းခိုင်မာတယ်။အော်ဆိုလိုတဲ့အိဗေကယရဏသုံးပါးပေါ်မှာယုံကြည်တဲ့သရတရားဟာအခိုင်အမာတရှိတယ်။ဥစုကူတင်္ဆဒသနံဖြောက်မှန်သောအမြင်ရှိတယ်ဆိုတာသမ္မာဒိဋ္ဌိဉာဏ်ကိုပြောတာ။သမ္မာဒိဋ္ဌိဉာဏ်ကို ဖြောင်းတယ်မှန်တယ်ကံကံရေးအကျိုးကိုလက်ခံတဲ့အတိညာကိုကံကံရေးအကျိုးကိုသိမြင်တဲ့အတိညာကိုဥစုပုတ္တစတတနာကံဆိုတာရှိတယ်ကံဤအကျိုးဆိုတာရှိတယ်လို့ဒါနဲ့ပတ်သက်ပြီးလက်ခံထားတယ်ဆိုတော့ပေါင်းလိုက်တဲ့အခါကျတော့ဒီချက်တွေကိုစုပေါင်းလိုက်မယ်ဆိုရင်ဘုရားဘောမှာယုံကြည်မှုခိုင်ပါတယ်တရားဘောမှာယုံကြည်မှုခိုင်ပါတယ် တန်ခါပေါ်မှာယုံကြည်မှုခိုင်မာတဲ့ဖြောင့်မှန်တဲ့ကံကံရေးကျိုးကိုယုံကြည်တဲ့တရားရှိတယ်အမြင်ရှိတယ်ကမ္မတက္ကတာသမ္မာဒိဋ္ဌိဉာဏ်ရှိတယ်အဲ့ဒီအချက်၄ချက်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာအနုယုံစေထမေရာဝီတရံဗုဒ္ဓနာသာသနာရသော်ဗျာရဲ့အဆုံးအမကိုအမှတ်ရပြီးတော့ကြိုးစားအထောက်ပါလေကြိုးစားအထောက်လို့ရှိရင် ကိုရကျင်တာတွေပြည့်စုံလာမှာပါလို့မြတ်စွာဘုရားပြည့်စုံအောင်မဲ့အချက်၄ချက်ကိုသူဟောတာကိုသူနားထောင်နားထောင်ဒါသူနဲ့ကြိုက်တဲ့တရားပဲဘာလို့လို့ဆိုရင် သူ့ရင်ထဲမှာဘုရားပေါ်မှာယုံကြည်လေးစားမှုတရားပေါ်ယုံကြည်လေးစားမှုသံဃာပေါ်ယုံကြည်လေးစားမှုကရှိနေတာသီလကိုမြတ်လို့မှုကံကံရေးအကျိုး လက်ခံသိမြင်မှုဆိုတဲ့ဒီအချက်တွေကသူ့မှာရှိအဲ့ဒီအချက်တွေပေါ်မှာယက်တည်ပြီးတော့တရားဓမ္မကြိုးစားအထုတ်ပါလို့အဲ့တော့တရားအထုတ်တဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ဘုရားဘာသာဖြစ်ကိုခံယူထားတဲ့ပုဂ္ဂိုလ်တွေပဲဖြစ်ဖြစ်ကိုယ့်ကိုယ်ကိုဒီအချက်၄ချက်နဲ့ပြည့်စုံအောင်တော့ကြိုးစားရမှာဖြစ်တယ်အဲ့၄ချက်ပြည့်စုံမှုလိုတယ်ပေါ့ကိုယ့်ကိုစစ်စစ်ကြည့်ရမယ် ဖះဘောယုံကြည်တဲ့သရကရင်းရနေသလားတရားဘောယုံကြည်တဲ့သရကရင်းရိုင်နေသလားသံဃာဘောမယုံကြည်တဲ့သရရင်းရိုင်သလားကံကံဤကျိုးကိုသိမြင်တဲ့ဥစုကူတထသနာအမြင်ရောရှိသလားအဲအရိယာရိမြတ်နိုးတဲ့သီလရောတကယ်မြတ်နိုးရဲ့လားအရိယာရိမြတ်နိုးတဲ့သီလဆိုတာငါးပါးသီလအဲ့တော့သောတာဒီဟာကသောတာပန်ရဲ့အင်္ဂါကိုပြောတာ သောတပန်ပုဂ္ဂိုလ်ကြီးရှိတဲ့အရေးချင်းကိုပြောတာအဲ့တော့သောတပန်ပုဂ္ဂိုလ်ကြီးရဲ့ရနိုင်တဲ့အရေးချင်းပါရိတုံးဆိုဖရာပေါ်မှာနိနိကာကယုံကြည်မှုတရားပေါ်မှာနိနိကာယုံကြည်မှုသံဃာပေါ်မှာနိနိကာယုံကြည်မှုအရိယကန္တ၅ပါးတိလကိုမျက်မျက်နှုံနှုံထိမ့်သိဆော့ဆော့မှုဒါသောတပန်ရဲ့အင်္ဂါပဲသောတပန်ဖြစ်နေတဲ့ပုဂ္ဂိုလ်ဟာဒီအရင်ချင်းနေရှိကိုရှိရ အဲ့ဒီရည်ချင်းတွေပြည့်ရင်းနေတော့ဒါတတ္တဝါမဟုတ်ဘူးတတ္တဝါမဟုတ်တခြားနည်းနဲ့သောတပန်နေဒီရည်ချင်းမရှိရတဲ့သောတပန်ဖြစ်နေတော့ဒါသောတပန်အစစ်မဟုတ်ဘူး။ဟောသောတပန်စိတ်ငါဝတိလမ်းမှာမလုံမဲနဲ့ကိုယ်ကိုသောတပန်ဖြစ်သွားပြီ။အထင်ရောက်တဲ့ပုဂ္ဂိုလ်မျိုးတွေလည်းရှိသေးတယ်။အဲ့လိုမျိုးက ငါးပါးသီလတကယ်လုံးပြီးဆိုရင်တော့ဒါသောတပန်သောတပန်ဆင့်မယ်အဲ့ဒီတရားကိုရသော်ဗျာကသူ့ကိုခေါ်တာအဲ့ဒါနဲ့ပြည့်စုံပြီး80တရားထုတ်ထူခြားထက်မြက်တဲ့ဤချင်းနေရလာမယ်နဲ့တန်သုတ်တော်ဟံပမုဒိတာအပုပ်စိန်ပဏိထိမမအဲ့ဒီတရားနာပြီးတဲ့အခါမှာသူသိဝန္တာသွားပြီးတော့ သူ့မှာလည်းဒီချင်းနေရှိနေတော့သူ့ရဲ့ဆုတောင်းကိုနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကိုမေးလျောက်တယ်သူဖြစ်ချင်တာကတရားတရားနဲ့ပတ်သက်ပြီးထက်မြက်ထူးချွန်တဲ့ပုဂ္ဂိုလ်ဖြစ်ချင်တယ်တရားဆိုတာစိတ်ကြည်လူလက်ခံတာစိတ်ဝင်စားတာယုံကြည်လက်ခံတာကိုတရားလို့ခေါ်ရပဲနော်ယုံကြည်တဲ့လက်ခံတဲ့ အဲ့ဒီတရားတရားနဲ့ပတ်သက်ပြီးတော့သူကမြတ်စွာဘုရားကိုလျှောက်ထားတဲ့အခါတရားအနောမောအထိတောပြကရိဋ္ဌဝိနယကောအမိတောပြကရိဋ္ဌဝိနယကောအနောမောအမိတောဆိုမယုံညံပဲ မနိုင်ရှင်တဲ့ဂုဏဝိသေသရှိတယ်မြတ်စွာဘုရားအမိတဆိုတာမနိုင်ရှင်ဒါကြောင့်မို့မဟာယာနဘုရားဘာသာလေးရှ िख ိုးတဲ့နမောအမိတပါဆိုတာအဲ့ဒီအမိတမနိုင်ရှင်သောအလင်းရောင်ရှိတယ်လို့အမိတပါဘုရားဆိုပြီးတော့သူတို့ကဒီသုံးကိုသုံးတတ်ရှိတယ်နော်အမိတဆိုတာမနိုင်ရှင်နိုင်တဲ့အည်ချင်းရှိတယ်လို့ဆိုလို့ ဗျာကရိဋ္ဌဝိနာယကောလောကကြီးကိုဥဆောင်သွားတဲ့မြတ်စွာဘုရားကသူ့ကိုဗျာဒိတ်ပေးတယ်တဲ့ဘုဒ္ဓပတ္တနာ ကလျာဏီလစ္စတိတံသူဖတ်တိတံစိတ်ကောင်းနှလုံးကောင်းရှိတဲ့ဟိုသမီးတော်မင်းစုတော်နေပြေးပါလိမ့်မယ်တဲ့ဘုဒ္ဓပတ္တနာ ဖះပေါ်မှာကြီးညိုသလားထက်မြက်တဲ့စိတ်ကောင်းနှလုံးကောင်းရှိတဲ့ဘိက္ခုနီမှာ သင်ဆုတောင်းတာတွေပြည့်ပါလိမ့်မယ်လို့ပြည့်မှာသေးကြတယ်လို့မြတ်စွာဘုရားသဟတိတောကပ္ပိတတသဟတိတောကပ္ပိအောက်ကကကုလတမောခောရမောနာမခုတေနတထလောကေဝေတတိကဗတသိလွန်သွားတဲ့အခါ အောက်ကကမျိုးနွယ်မှမွေးဖွားလာတဲ့ကောရမနွယ်ဝင်ဖျားရှင်ဆိုတာလောကမှာပွင့်လိမ့်မယ်တဲ့တတ္တဓမ္မေတုဒါယတာဩရတာဓမ္မနေမိတာအဲ့ဒီဖျားရှင်ဟောကြားတဲ့ဓမ္မရဲ့အမွေခံဩရတာရှင်မဖြစ်လာတဲ့သမီးတော်ဓမ္မနေမိတာတရားဖြင့်ဖန်ဆင်းအပ်တဲ့ပုဂ္ဂိုလ် ဖြစ်ပြီးတော့သိင်္ဂလကတ္တမာတာတိဟိတတိတထုတာဝိကသိင်္ဂလသရုသားရဲ့မိခင်သိင်္ဂလမေရောဆိုတဲ့အမည်နာမနဲ့လောကမှာထင်ရှားလိုက်မယ်မြတ်စွာဘုရားတပည့်အနေနဲ့ကောရောမြတ်စွာဘုရားလက်ထက်မှာသင်္ကာလမတာဆိုတဲ့အမည်နဲ့ထင်ရှားလိုက်မယ် အဲ့ဒီလိုပြတဲ့စကားပတုမုဒ္ဒရာမြတ်စွာဘုရားကမြတ်ကြားလိုက်တဲ့အခါမှာတန်တုတ်တော်မူဒိတာဟုတ်တော်ရာဝစီကိုတရားစိန်တာပြတဲ့စကားကြားလိုက်ရတဲ့အခါမှာအလုံးကိုဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ရှာသက်ပံမြတ်စွာဘုရားကိုပြုစုလှုပ်ကြွေးတယ်အဲ့ဒီအရင်တုန်းက ခေမထေရီမအလောင်းတို့ဥပလဝဏအလောင်းတို့ကမြတ်စွာဘုရားကိုပစ္စည်းလေးပါးနဲ့ပြုစုလုပ်ချွေးတာအခုကကသူကအမတ်သမီးဖြစ်ပြီးတော့ဘိက္ခုနီဝတ်ထားတာအဲ့တော့ဘိက္ခုနီနဲ့မြတ်စွာဘုရားကိုဘလို့ပြုစုလုပ်ကြွေးသလဲလုပ်ကြွေးတာဘာနဲ့လုပ်ကြွေးသလဲဆိုရင် तू ကပฏิပတ္တိဟိနာယကံမြတ်စွာဘုရားကိုစကားကိုလိုက်နာပြီးတော့ ဖះဆုံးမတိုင်းကြင့်ကြံနေထိုင်ခြင်းဖြင့်မြတ်စွာဘုရားကိုကျေးဇူးဆက်တာလှုပ်ကြွေးတာပဲအဲ့တော့အဲ့ဒီလှုပ်ကြွေးနည်းကတော့ပတ်စံလည်းမကုန်အကောင်းဆုံးလည်းဖြစ်ရတယ်ဘာလို့လို့ဆိုသမ္မာပฏิပတ်တိအနုတ္တရာပူဇာကောင်းစွာจิตသုံးညင့်ဟာအကောင်းဆုံးပူဇော်ခြင်းပဲဖြစ်တယ်ဥပမာမယ်မြတ်စွာဘုရားဖះရုပ်ဘွားတော်ရှိနေ့စဉ်နေ့စဉ် ပန်းနဲ့ပူဇော်တယ်ရေချမ်းနဲ့ပူဇော်တယ်စီမီနဲ့ပူဇော်တယ်သို့တော့ဖះဆုံးမထားတဲ့အတိုင်းမနေဘူးဆိုရင်အဲ့ဒီပူဇော်မှုတွေကကောင်းမြတ်တဲ့ပူဇော်မှုလို့မခေါ်နိုင်ဘူးဩဖះကိုဘလောက်ပဲစီမီတွေနဲ့ပူဇော်ပူဇော်အာဝတိလမလုံမှုဆိုရင် तू ကအကောင်းဆုံးပူဇော်မှုကိုမရနိုင်ဘူး မြတ်စွာဘုရားကပြိဋိဘသံဃာနိမလည်းဟောခဲ့တယ်ဘုရားပြိဋိဘဆံတော့မယ်ဆိုတဲ့အချိန်မှာမြတ်စွာဘုရားဟာရောင်ဆောင်ပေါ်လျောင်းဆက်ပြီးတော့နေတဲ့အချိန်ကောင်းကင်ယံကပန်မှုတွေရွာချလဲလူတွေကလည်းပန်းနေနဲ့လာရောက်ကြောကြတယ်နတ်တွေကလည်းပန်းနေနဲ့ကြောကြတယ်အဲ့ဒီအချိန်မှာမြတ်စွာဘုရားရှန္ဒနာကိုမေ့ရှိတယ် ဒါလူတွေနတ်တွေကတထာဂတငါဖះကို နောက်ဆုံးအနေနဲ့ပူဇော်ကြတာပဲဒါပေမဲ့အကောင်းဆုံးပူဇော်မှုတော့မဖြစ်သေးဘူးအကောင်းဆုံးပူဇော်မှုဆိုတာငါဟောထားတဲ့တရားဓမ္မအတိုင်းလိုက်နာရှင်းသုံးမှသာလဲအကောင်းဆုံးပူဇော်မှုဖြစ်တယ်အာမိတပူဇာဓမ္မပူဇာဆိုတာနှစ်ခုရှိတယ်အာမိတပူဇာဆိုတာဆွမ်းသင်္ကန်းကြောင့်စေပစ္စည်းလေးပါးနဲ့ပူဇော်တာ ပန်းရည်ချံစီမီဒါတွေနဲ့ပူဇော်တာအာမိတပူဇာလို့ခေါ်တယ်ကိုချင်းတရားနဲ့ပူဇော်တာကြတော့ဓမ္မပူဇာလို့ခေါ်တယ်ဘုရားဟောတဲ့အတိုင်းလိုက်နာတယ်ငါးပါးသီလဆောက်တည်ပြီးငါးပါးသီလနဲ့ဘုရားကိုပူဇော်တယ်ရှစ်ပါးသီလဆောက်တည်ပြီးရှစ်ပါးသီလနဲ့ဘုရားကိုပူဇော်တယ်အဲ့ဒီပူဇော်နည်းကပိုကောင်းတယ် တော့ပိုကောင်းတဲ့ပူဇော်နည်းနဲ့ပူဇော်ကြတာ ပိုကောင်းတာပေါ့သို့တော်လူတွေကအဲ့ဒီပူဇော်မှုနည်းနဲ့ပူဇော်ကြတာနည်းတယ်လွယ်တာကဖျောင်းနိုင်လေးထွန်းပြီးတော့ဖျားရှိထားပြခဲ့ပန်းလေးတင်ပြီးဖျားရှိထားခဲ့တော့ရှည်တော်လေးတင်ပြီးဖျားရှိထားခဲ့စွန့်တော်လေးတင်ပြီးဩဃာသဩဃာသဆိုပြီးဖျားရှိထားပြခဲ့ အဲ့ဒါလွဲတာကိုအဲ့ဒါနဲ့ပဲကျေနပ်ကြတာများသောအားဖြင့်အဲ့တော့အဲ့ဒီပူဇော်နည်းကပူဇော်ရမရောက်ဘူးကုသမရဘူးလို့ပြောတာမဟုတ်ဘူးအကောင်းဆုံးပူဇော်နည်းတော့မဟုတ်ဘူးတဲ့ဖေဟာအကောင်းဆုံးပူဇော်နည်းကဘလို့ပူဇော်ရမှာလဲငါးပါးသီလစောင့်တည်ပြီးတော့ပူဇော်မယ်တရားထိုင်ပြီးတော့ပူဇော်မယ်ရှစ်ပါးသီလစောင့်တည်ပြီးတော့ပူဇော်မယ် အဲ့ဒါလို့တရားဓမ္မနဲ့ပူဇော်တာမှအကောင်းဆုံးပူဇော်လို့ဆိုတယ်ပူဇော်မှုဖြစ်တယ်လို့ပြောတာဒါကြောင့်မို့ဒီသင်္ကာလမတုထေရီရဲ့အလောင်းအမျိုးသမီးဟာဘေကုဏီဝတ်ပြီးတော့သူအကောင်းဆုံးပူဇော်မှုဖြစ်အောင်သူကပူဇော်တယ်မေတ္တာစိတ်တံပရိစရိပฏิပတ္တိဟိနာယကံ တကယ်ကိုမြတ်စွာဘုရားအပေါ်မှာမေတ္တာအကျဉ်းမေတ္တာတရားထားပြီးတော့မြတ်စွာဘုရားရဲ့စကားကိုလိုက်နာသောအဖြစ်သူကျင့်သုံးရမယ့်အကျင့်တရားတွေကိုတလေးတစားလိုက်နာကျင့်သုံးပြီးတော့မြတ်စွာဘုရားကိုပူဇော်တာတဲ့သူလည်းပစ္စည်းနဲ့ပူဇော်ဖို့ဘာမှမရှိဘူးလေသဘိနဲ့သင်္ကန်းပဲရှိတာဘေခုနီဝတ်နေတာဆိုတော့အဲ့တော့သူရနဲ့ပူဇော်တာမဟုတ်ဘဲနဲ့အကျင့်တရားနဲ့ပူဇော်တာ ဒါလည်းအတူယူစရာကောင်းတဲ့ဟာတစ်ခုပဲနော်တူယူစရာကောင်းတယ်အဲ့ဒီနေ့ငါးပါးသီလဆောက်တည်ပြီးမကျိုးအောင်ငါဖះကိုပူဇော်မယ်မကျိုးတဲ့သီလနဲ့ပူဇော်ဟိုအယတမဖះရှိပလင်းလူတာမျိုးတော့မလုံးနဲ့ပေါ့အရက်ကိုဖះလူတယ်ဆိုပြီးတော့သူကြီးပဲတောက်ပြစ်တာနော်ဖះလူထားတယ်ဆို ယ်သူကစတယ်မသိပါဘူးဖះသွားပြီးတော့အရက်သွားလှုပ်တယ်ဆိုဘယ်ကောင်းမလဲဖះကိုအရက်လှုပ်တယ်ဆိုတာကတော့လှုပ်တဲ့လှုပ်တယ်ဒါတော့ဒီနေ့ကနေစပြီးတော့အရက်မတော့လောက်ပါဘူးလို့ဆိုရင်တော့ဟုတ်တယ်ဒီနေ့ကနေစပြီးအရက်မတော့တော့ဘူးသူရမေရိယမစ္စပမရဌာနာဝေရမဏိတိခါပရံသမာရိယမိဆိုဒီတိခါဘုံနဲ့ဘုရားကိုပူဇော်မယ်ဆိုရင်တော့ဟုတ်တာ ခုတော့ဘယ်နေရမတော့ပါဘူးဆိုပြီးတော့သူတောက်ချင်တဲ့အခါကျထတောက်ပြန်အဲ့တော့အရက်ကိုဖျားလှူတယ်လို့လည်းပြောကြတယ်ပူဇော်တယ်လို့လည်းပြောကြတယ်အမှန်ပူဇော်တယ်ဆိုတာကိုကျင့်သီလကိုစောင့်တည်ပြီးတော့ကိုကျင့်သီလနဲ့ပူဇော်တာဒါအကောင်းဆုံးပူဇော်ခြင်းလို့ပြောတာနော်အကောင်းဆုံးဖြစ်အောင်လုပ်ဒါမှမဟုတ်စာပေကျမ်းကနေမှလည်းဆိုတယ်တမ္မာပฏิပတ်တိ ကောင်းစွာကျင့်သုံးနေထိုင်ခြင်းသည်အနုတ္တရပူဇာအကောင်းဆုံးသောပူဇော်ခြင်းပဲကို့အမေကိုကျေးဇူးဆက်ခြင်းလဲအမေပြောတဲ့စကားတသိမတိန်လိုက်တာပြီးတော့အမေမကြိုက်တာမလုပ်ဘူးအမေကြိုက်တာပဲလုပ်မယ်ဆိုတော့ဒါပူဇော်လို့ရနော်ပြီးပါလေအဲ့ဒီနည်းနဲ့ကိုကျင့်တရားနဲ့ပူဇော်လို့ရတယ်ပေါ့ အခုဒီအထိသူကလည်းဘိက္ခုနီဘဝမှာဆူတောင်းတာဆိုတော့သီလသဘာဝပညာသိက္ခာသုံးပါအကျင့်တရားကိုချင့်ပြီးတော့အဲ့ဒီအကျင့်တွေနဲ့မြတ်စွာဘုရားပူဇော်တာတဲ့ပတ်စံလည်းတပြားမှမကုန်ဘူးသူလည်းပတ်စံမရှိဘူးလေအဲ့ချိန်မှာပတ်စံလည်းတပြားမကုန်ဆုံးခံပြီးတော့ဆုံးတော့တင်ပြီးတော့ပူဇော်တာမဟုတ်ဘူးသူပူဇော်ပုံ ပူဇော်နေရပฏิပတ်တိဟိအာယကာ ကိုကျင့်တရားကိုကျင့်သုံးခြင်းဖြင့်ပူဇော်တာတဲ့ဒါအတုယူစရာကောင်းတဲ့အချက်တစ်ခုပေါ့နော်အဲ့လိုပူဇော်ပြီးတော့အသက်တမ်းနေတဲ့အခါမှာတေနကမေနသူကတေနစေရနာပဏိတိဟိစာ သူကရင်ကောင်းစွာပြုလုပ်ခဲ့တဲ့ကံတရားကြောင့်စေရနာစွာတွေ စိတ်ရည်စွချက်စွာရိတ်နဲ့လူဘဝကတည်တဲ့အခါမှာတာဝရိန္ဒနာပြည်မှာသွားဖြစ်တယ်အဲ့ဒီအနေပြီးနောက်ဆုံးပါရမီဘဝရောက်လာတဲ့အခါမှာပစ္စည်းမေစပဝေဒာနိခိရိပစပုရုဒ္ဓမေနောက်ဆုံးဘဝမှာတော့ရာဇဂုမြို့မှာတဲ့သာတာတိတိကုလေဖြစ်တိမဟာယရဏသင်္စရေ ရတနာတွေများစွာပိုင်တဲ့တထေးမျိုးမှာ သူလာရောက်ပြီးတော့ဖြစ်ပါတယ်အဲဒီမှာမွေးဖွားတယ်ပေါ့အဲ့တော့ရာဇဂျမျိုးကတထေးမျိုးမှာသူလူဖြစ်တယ်အဲ့ဒီမှာရသော်ဗျာနဲ့ဘယ်လိုဆုံးသလဲဆိုရင်ပုတ်တော်သိင်္ဂလကောနာမမမတိ ဝိပတိရတောဒိဋ္ဌိကေနပက္ခန္တောဓိတာပုဇဏတပရောအဲ့ဒီချိန်မှာဒီသူ့ရဲ့ခင်မွန်းဖြစ်မှာပေါ့တထေးသူ့ရဲ့ခင်မွန်းကသူ့ရဲ့သားလေး သင်္ကာလဆိုတဲ့သူတို့သားကိုသူ့ဖေကငါသားမင်းရမျက်နှာတွေကိုလေးစားရမယ်လို့မှားသွားတာရှိတယ်သူ့ဖေကမင်းအရက်အရက်မျက်နှာတွေကိုလေးစားရမယ်မပြစ်မှားရဘူးအရက်မျက်နှာတွေကိုရှ िख ိုးရမယ်ဆိုတော့သူ့ဖေမှားသွားတဲ့စကားမို့သင်္ကာလဆိုတဲ့တထေးသား ရာဇဂျုံမျိုးရဲ့အပြင်ထွက်ပြီးတော့ဘာလုပ်လဲဆိုရင်အရှိပဲကုန်းပြီးတော့ဝတ်ချလိုက် သူကဘာတွေလှုပ်လာတော့အဲ့ဒီလိုရှစ်ခိုးတဲ့အခါမှာပို့ပြီးတော့တလေးတစားဖြစ်အောင်အဝတ်ဆိုဝတ်လာတယ်ဆပင်ကိုလည်းရေဆွတ်ထားတယ်မှန်တော့ရှည်ထဲမှာဆင်းစိမ်ပြီးတော့မှ တန်ရှင်းပြီးတော့မှသူလှုပ်တဲ့သဘောရှိတယ်အန်လာဝဋ္ဌအန်လာကိတာဆိုသောသပင် ဆိုသောအဝတ်ရှိလျက်မနဲ့စောစောအိယာထပြီးတော့သူ့ကိုယ်သူရေတန့်ရေနဲ့တန့်ဆင်လိုက်တယ်ရေလောင်းလိုက်တယ်ဒါအိန္ဒိယထုံးစံနဲ့တူတယ်အိန္ဒိယမှာတခါတွေ့ဘူးတယ်အဲ့လိုလှုပ်တာတကူလုံးကိုရေလောင်းပလိုက်တာနော်ဒါသူတို့ရဲ့ရှင်ကျမှုဒလိထုံးတမ်းဆင်လာတစ်ခုလည်းဖြစ်နိုင်တယ်သူက အတုဝချလို့ရှိရင်လည်းတချို့အဲ့လိုလုပ်တယ်အတုဝချလို့ရှိရင်အလဝဋ္ဌအလကေတာကောင်းတကောင်းလုံးလဲရေဆိုတယ်ဝတ်ထတဲ့ဝတ်တွေလဲရေဆိုတယ်အလုံးတကုလုံးရေဆိုရွှဲပြီးတော့တကြံပွဲကြောင့်ရေဆိုတာတော့မဟုတ်ဘူးဒါသူတို့ရဲ့တရေထုံနှဆင်လာလိုက်နာတဲ့သဘော ဗမာပြည်တကြံတွင်းမှာပက်ထားလို့ဒီကုလုံးရေဆိုးနေတယ်လို့ပဲသူကသပင်ရောအဝတ်တရောရေဆိုးပြီးမနေ့စောစောမှာဒီကုလုံးရေဆွဲဆွဲရွှဲရွှဲဆိုးနေအောင်လုပ်ပြီးတော့အရှိပဲလှည့်ပြီးတော့ရှ िख ိုးလိုက်တောင်ပဲလှည့်ရှ िख ိုးလိုက်နောက်အထောင်းရက်တွေရှ िख ိုးလိုက်နေအယံမျက်နှာတွေကိုရှ िख ိုးနေတာမြတ်စွာဘုရားဆွမ်းကကြွလာတဲ့အခါကျတော့အဲ့ဒီလိုသင်္ကာလသရုပ်သား အဝတ်ဆိုသပင်ဆိုဆိုနဲ့မနဲ့စောစောထပြီးတော့ဒီလိုရှ िख ိုးနေတာတွေကိုမြတ်စွာဘုရားကတွေ့တာနော်အဲ့ဒါတွေ့တာအဲ့ဒီမှာဒီသင်္ကာလမတုထေရီကသူသူကသူ့သားအကြောင်းကိုသူပြောတဲ့အခါမှာပုတ်တော်သင်္ကာလကောနာမမမတိဝိပထေရတော် သူ့သားလေးသင်္ကာလကဆိုတဲ့သူ့သားလေးဟာတဲ့လမ်းလွဲပြီးတော့သူ့ဖေမှာကြတဲ့စကားလွဲမှားစွာမှတ်သားပြီးတော့သူဟာအယူဆတွေမှားနေတယ်တဲ့ဒိဋ္ဌိကေနပက္ခန္တောအယူဝါဒရှုပ်ထွေးလာတဲ့အယူဝါဒခြုံတော်တဲ့တွေးဝင်ပြီးတော့ထိတာပူဇဏတပရောသူ့ဘေမှားထားတဲ့စကားအတိုင်း အယံမျက်နာတွေကိုရှ िख ိုးပူဇော်နေတယ်ဒါအဲ့ဒီခေတ်ကလည်းဘာသာတရားတစ်ခုဖြစ်နိုင်တယ်နော်အယံမျက်နာတွေရှ िख ိုးတာဘာသာတရားတစ်ခုအနေနဲ့ဖြစ်တယ်ရှင်သာရိပုတ္တရာတောင်မှပဲရှင်သာရိပုတ္တရာကခရီးသွားတဲ့အခါကျတော့ရှင်သူ့နေရာမှာရောက်တိုင်းရောက်တယ်ဘယ်နေရာရောက်ရောက် ညကိုလျှောင်းဆက်မယ်ဆိုရင်တကယ်တော့ရှင်သာရိပုတ္တရာ45နှစ်မအေးဘူးလို့ပြောတယ်ခဏတည်းကိုကြောဆန့်လျှောင်းတဲ့အခါမှာရှင်အတ္တစီကဘယ်မှာနေတော့ဆိုမေးတယ်မေးတဲ့အခါရှင်အတ္တစီကအရှိရမှာရှိတယ်ဆိုရင်အဲ့ဒီဘက်ခေါင်းပြုတ်ပြီးတော့လှဲရှင်အတ္တစီကအနောက်ရမှာဆိုနောက်ဘက်ခေါင်းပြုတ်တယ်တောင်ရမှာရှိတယ်ဆိုရင် တောင်ရခေါင်းပြုတ် မြောက်ရမှာရှိရင်မြောက်ရကွန်ပျူတာသူကျေးဇူးရှင်ဖြစ်တဲ့ရှင်အသက်စီကိုသူဟာအမြဲတမ်းလေးထားပြီးတော့ခေါင်းပြုတ်ပြီးအယုသေးလေးစားတယ်ခေါင်းရဲ့အနေနဲ့အမြဲတမ်းထားတယ်အဲ့ဒါကိုကြံတဲ့ယဟန်တွေကရှင်သာရိပုတ္တရာကခုချိန်ထိမိစ္ဆာဒိဋ္ဌိဘဝကလာခဲ့တာပရဝိဘဝလာခဲ့တာခုချိန်ထိရမျက်နာရှ िख ိုးတုံးလို့သူတွေကထင်ကြတယ်ယဟန်တွေကအဲ့လိုထင်ကြတယ် နော်အယမျက်နာတွေကိုလေးပြုတယ်လို့ထင်တာယောမေအာစရိယောအာတိအတ္တစီနာမတာဝကောသူကိုယ်တိုင်ပြောခဲ့တာသူ့ရဲ့ဆရာအတ္တစီဘယ်မှာရှိရှိ ရှိတဲ့ဘက်ကိုသူခေါင်းထားပြီးတော့လျှောင်းနေဆိုတာဥဒိတံမိကရောမဟာရှင်အတ္တစီရှိတယ်အဲ့ဒါကို မသိတဲ့ပုထုဇဉ်ယန္တိက ရှင်သာရိပုတ္တရာရမျက်နာတွေရှ िख ိုးနေတယ်မိစ္ဆာဒိဋ္ဌိကြီးပဲနဲ့ပြောကြတယ်ဆွဆွဲကြတာတွေရှိတယ်ပေါ့နော်အဲ့တော့ခုလည်းဒီသင်္ကာလသူတို့သားရမျက်နာတွေရှ िख ိုးနေတယ်အရှိရှ िख ိုးလိုက်တောင်ရှ िख ိုးလိုက်မြောင်ရှ िख ိုးလိုက်နဲ့အဲ့ဒါလိုရှ िख ိုးနေတာတွေ့တဲ့အခါမှာရသော်ဘုရားကနာနာဓိတာနမတ္တန္တံပိဏာယနဂရံဝဆံ လမ်းမှာမနဲ့စောစောထပြီးသင်္ကာလတထေသားကအယမျက်နာတွေကိုရှ िख ိုးနေတဲ့အချိန်မှာမြတ်စွာဘုရားကပြိုတဲကိုဆွမ်းကကြွားလာတယ်ဆွမ်းကကြွားတဲ့အချိန်မှာတွေ့တန်ထိတ်တဝါဩဝတိဘုဒ္ဓောမေဂေထတ္တဝဝိနယကောအဲ့ဒီရှ िख ိုးနေတဲ့သင်္ကာလသရုပ်သားကိုတွေ့တဲ့အခါကျတော့မြတ်စွာဘုရားကဆွမ်းကလမ်းမှာခဏရပ်ပြီးတော့ သူ့ကိုဆုံးမဩဝါဒပေးတယ်ပထမမေးတယ်မင်းဘာတွေရှ िख ိုးတာတုံးဆိုဘာလောက်တာတုံးလို့မေးတဲ့အခါကျတော့သူ့ဖေကမှားသွားတယ်တဲ့အဲ့ငါသားရမျက်နာတွေကိုလေးစားရမျက်နာတွေကိုယူသေးလေးစားရမယ်ရှ िख ိုးရမယ်ဒီလိုအရမျက်နာတွေကိုရှ िख ိုးရမယ်လေးစားရမယ်လို့သူ့ဖေကမှားသွားတယ် အဲ့ဒါကြောင့်မလို့သူရှ िख ိုးနေတာပါအဖေစကားကိုနားထောင်တဲ့အနေနဲ့ရှ िख ိုးတာပါဆိုတော့မြတ်စွာဘုရားကတကယ်ငါတို့ရဲ့အဆုံးမဩဝါဒမှာအယမျက်နာ ရှ िख ိုးတယ်ဆိုတာမင်းရှ िख ိုးနီးမဟုတ်ဘူးဒီအရှိရတောင်းရမြောက်ရဒီဒီရက်ကိုပြောတာမဟုတ်ဘူးတကယ်ကတော့အရှိမိဘတောင်းကဆရာအရှိကမိဘနှစ်ပါးတောင်းကဆရာ အရမျက်နာတွေသင်္ဃလောဝရသုတ်တိုင်းပေါ့နော်ရှေးမိဘတောင်းကဆရာနောက်မှသာမယာမြောက်ကမိတ်ဆွေဆိုတဲ့အတိုင်းအရမျက်နာတွေဆိုတာဒီအရမျက်နာတွေကိုပြောတာမဟုတ်ဘူးတဲ့အရှိရဆိုတာမိဘကိုတင်စားပြောတာနော်မိဘကိုတင်စားပြောတာအဲ့တော့ရှ िख ိုးဆိုတာအရှိရကိုရှ िख ိုးဆိုတာမိဘကိုယုတ်သိတိစားဖို့ပြောတာ မင်းအကောင့်မှားနေတယ်ဆိုတာကိုမြတ်စွာဘုရားကတရားဟောတယ်တန်တိတ်တဝါဩဝတိဘုဒ္ဓောမဂ္ဂိထတဝါဝိနယကောမြတ်စွာဘုရားကလမ်းမှာရပ်ပြီးတော့သူ့ကိုဆုံးမဩဝါဒပေးတာတတ္တဒေသယတော်ဓမ္မပဏာတော်ဝိမယောဟုမြတ်စွာဘုရားဟောတဲ့တရားဆုံးမဩဝါဒပေးလိုက်တဲ့အခါမှာ ရသော်ဗျာလမ်းရောက်ပြီးတော့တရားဟောနေတော့လာရောက်လာတဲ့ဗိဒ္ဓတ်တွေလည်းအများကြီးဖြစ်သွားတယ်။တရားလောကရတုတ်ဟောတာဆိုတာလမ်းပေါ်မှာဟောပုံရတယ်ကြာအဲ့တော့ဆွမ်းကနိုင်ရင်ဟောလိုက်တဲ့ဟာပဲနော်။တရားလောကရတုတ်တေချာနာပြီးတော့ကြည့်ရင်လောကဝိဇ္ဇာလမ်းစဉ်ဆိုတာအပြည့်စုံဟောတာရှိတယ်လောကဝိဇ္ဇာလမ်းစဉ်ဆိုတာ အဲ့ဒါသင်္ဃလောဝါဒတုတ်မြတ်စွာဘုရားဟောတာလောကရဲ့နေနီးထိုင်နေသည်မြတ်စွာဘုရားကဟောလိုက်တဲ့အခါမှာဒွေကောတိနရနာရိနံအမျိုးသားတွေအမျိုးသမီးတွေနှစ်ခရီလောက်ဓမ္မပိသမယောအဟုတယ်တရားဓမ္မကိုသိသွားကြတယ်ဟိုလမ်းလွဲနေတာတွေလက်မှတ်ရောက်သွားတယ်လို့ဆိုလိုတာပေါ့နော်နှစ်ခရီတောင်အကျွတ်တရားရတယ်လို့ဆိုတယ် အသင်္ခါရဝါဒတုတ်ဟောလိုက်တဲ့အချိန်တတ္တတိတယတော်ဓမ္မပဏာတော်ဝိမယောဟုမြတ်စွာဘုရားဟောကြားဆုံးမမှုဟာဗဒမအောဝဲကောင်းပြီးတော့နဂရီသောအမျိုးသားအမျိုးသမီးတွေတရားအသိဉာဏ်ရသွားကြတယ်တဲ့အဲ့ဒီအချိန်မှာသူ့သားကိုဆုံးမနေတဲ့အချိန်တဒါဟံပရိသန်ကန္တဝါတုတ်တဝါသူကတပါတိတာ အဲ့တော့ဒီသင်္ကာလမတာသူ့သားကိုမြတ်စွာဘုရားအကြောင်းပြုပြီးတရားဟောနေတော့သူလည်းပရိသတ်ထဲရောက်သွားတယ်။ရောက်သွားရင်မြတ်စွာဘုရားဟောတဲ့တရားကိုနားထောင်ပြီးသောတပတ္တိဖလံပတ္တာအဲ့ဒီမှာဒီတရားနာရင်ကနေသောတပန်ဖြစ်သွားတယ်။နော်သောတပန်ဖြစ်သွားတယ်။သင်္ကာလဝရတုတ်ကိုနာပြီးတော့သောတပန်ဖြစ်သွားတာဒီလိုဆိုလို့ပပိစိယအနာဂရိယသောတပန်ဖြစ်သွားတဲ့အခါမှာ သူဟာဘေကုဏီဘုရားဝတ်လိုက်တယ်ဘေကုဏီဝတ်လိုက်တယ်နတ်စီရိနေဝကာလေနဗုဒ္ဓထသနာလာလတာဘေကုဏီဖြစ်တော့မြတ်စွာဘုရားကိုဖူးမြော်ရတာသူကသိမ့်နှစ်ချိုက်တယ်ဖះဖူးနေရတာကိုသိမ့်နှစ်ချိုက်တယ်ဖះနဲ့တွေ့ရတာကိုပဲသိမ့်နှစ်ချိုက်တယ်ဒါကြောင့်မို့အနုတ္တတိတံဘာဝိတဝရဟတမပါဝ ဖះကုံကိုအာယုပြုပြီးတော့မြတ်စွာဘုရားကိုတတိယနေရတဲ့ဟာဘုရားတို့သတိကမ္မထံကိုပွားများအထုတ်ပြီးတော့ရတ္တဖို့ရောက်သွားတယ်တဲ့အဲ့တော့ဘုရားတို့သတိကမ္မထံဆိုတာတမထကမ္မထံတစ်ခုပဲသို့သောဆံရတဲ့ကမ္မထံလည်းမဟုတ်ဘူးသူကဖះရဲ့ခုံကိုအာယုပြုတယ်ဆိုတာတကယ်လေးနဲ့တဲ့မြတ်စွာဘုရားရဲ့ခုံရည်ချင်းတွေကိုအာယုပြုရတာ အောင်ပြောတာဖြစ်တော့ဆံလည်းမရနိုင်ဘူးဆံမရပြီမဲ့အထိုက်အသင့်တမာရီတော့ဖြစ်တယ်ပေါ့ဘုရားနုဒတိပွားပြီးတော့ဘယ်ပုံရတဖို့ရသွားတယ်လဲဆိုရင်ရသော်ဗျာရဲ့ဂုဏ်ကိုအာယုံပြုလိုက်တဲ့အခါမှာဖះအာယုံပေါ်မှာကြည်နူးပြီးတော့ရှင်ထဲကပိဋိတွေဖြစ်လာတယ်အဲ့ဒီပိဋိကို ဝိပဿနာရှုတာပဲသို့မဟုတ်ကမ္မထာရှိရဆိုရင်အဲ့ဒီပီတိကိုဖယ်ပြီးတော့ကိုရှုနေကြဝိပဿနာကမ္မထာကိုရှုတယ်အဲ့တော့ပီတိရဲ့စွမ်းအားကြောင့်မို့လို့ဝိပဿနာဉာဏ်ဟာထက်ထက်မြက်မြက်ဖြစ်သွားတယ်တို့ယူရမှာနော်ဘုရားနုဒတိကိုပွားပြီးတော့ဟိုရတ္တဖို့ရတယ်ဆိုတာဘုရားနုဒတိကသမထကမ္မထာဖြစ်သည့်အတွက်ကြောင့် ဘုရားနုဒတိကိုပွားရင်ပီတိတွေဖြစ်လာတဲ့သောပနတ္တတွေဖြစ်လာတဲ့စိတ်ထဲမဲ့ကြည်နူးဝမ်းသာမှုတွေဖြစ်လာတဲ့အဲ့ဒီကြည်နူးဝမ်းသာမှုတွေကိုဒါတွေဟာအယုတ်နန္တရားတွေပဲငါရင်ထဲမှာဒါတွေဖြစ်တယ်ဘာကြောင့်ဖြစ်လဲဖရာအာယုံကြောင့်ဖြစ်တယ်ဒီနန္တရားတွေဟာဘယ်ပေါ်မှာတည်ရှိနေသလဲဆိုနှလုံးသားဆိုတဲ့ဟရိယဝတ္ထု ရုပ်ပေါ်မှာတည်ရှိနေတယ်ဆိုပြီးတော့ရုပ်နဲ့နာနဲ့ကိုဆင်ញင်သုံးသပ်လိုက်တဲ့အခါမှာ ရှုံဏ်ကွဲပြားစွာသိပြီးတော့ထိုပီတိရဲ့အမြဲတဲ့သဘောတွေယုံဏတရားတွေရဲ့မမြဲတဲ့သဘောတွေမမြဲသည့်အတွက်ကြောင့်ဆင်းရဲတဲ့သဘောတရားတွေမမြဲတာဆင်းရဲတာကို ကိုယ်ဘာမှမလုံးနိုင်တဲ့ကိုယ်အလိုတိုင်းမဖြစ်ဘူးဆိုတဲ့အနတ္တသဘောတွေအဲ့ဒါလို့ဆင်ញင်စဉ်းစားရင်ဝိပဿနာဉာဏ်ဖြစ်သွားပြီအဲ့ဒါတဖို့ရောက်တာအဲ့တော့ဘယ်ကမ္မထာကသွားသွား နောက်ဆုံးဝိပဿနာပဲကူးပြီးတော့ဖြစ်ရတာအကြည့်ပဲနော်တော့ဝိပဿနာသည်ဧကရဲ့နောအယံဘိခွေမက်ကောလို့ဆိုတယ်နိဗ္ဗာန်သွားဖို့ရတော့တကြောင်ဤသောလမ်းပဲတကြောင်ဤသောအဲ့ဒီလမ်းပဲသွားတယ်ဝိပဿနာမှာဤမျိုးမျိုးမရှိဘူးတမထကတော့တမထကမ္မထကကမ္မထ40ရှိတယ်ပါဠိတော်မှာ38မျိုး ပြတယ် အထက်ကရာနှစ်ခုထပ်ပေါင်းလိုက်တဲ့အခါကပ္ပထန်40ဆိုတာဖြစ်တယ်အဲ့ဒီကပ္ပထန်40တဲ့ကဘီကင်းနာတွေအတွက် ရှုရမယ့်ကပ္ပထန်ရှိတယ်အောင်မြင်သွားမှဆက်ပြီးတော့ကျင့်ရတဲ့ကပ္ပထန်တွေရှိတယ်ဆန်နေနဲ့ပတ်သက်တာတွေအဲ့တော့ဆော့ဆော့ချင်းအထုတ်တဲ့ပုဂ္ဂိုလ်တွေကတော့အဲ့တဲ့ကကပ္ပထန်တစ်ခုကိုအထုတ်ပြီးဖြစ်ပေါ်လာတဲ့စိတ်အခြေအနေကိုမှ အာယုန်တစ်ခုအနေနဲ့ထားပြီးဝိပဿနာရှုပြီးဆိုမှအဲ့ဒါတပည့်ရတဖို့ရတာလိုင်းပြောင်းရတယ်လို့ဆိုလို့တယ်ပေါ့နော်ဥမာပဲပထဝီကတိုင်းရှုတယ်ဆိုရင်လည်းပထဝီကတိုင်းကိုအမိပြုပြီးတော့တမာရီတွေရလာတယ်အဲ့ဒီတမာရီကိုပဲပြန်ပြီးတော့ဝိပဿနာရှုလိုက်လို့ရှိရင်ဒါဝိပဿနာဖြစ်သွားပြန်ရောခုနကတမာရီရတာကကတိုင်းကတိုင်းရုပ်ပေါ်မှာအခြေခံပြီးတော့ရတာအဲ့ဒီအခြေခံပေါ်ရတဲ့ ကတန်ရုပ်ကိုအခြေခံပြီးတော့ဖြစ်တဲ့တမာတိစိတ်အခြေအနေတွေကိုမှဝိပဿနာ ရှုလိုက်တဲ့အခါမှာဝိပဿနာဉာဏ်ဖြစ်သွားတယ်အဲ့ကြတော့မှမဲ့ဖို့နေပါအောင်ရတယ်နော်ဝိပဿနာအထုံးမှမဲ့ဖို့နေပါဆိုတာရတယ်အဲ့တော့ဝိပဿနာအထုပ်နီးအထုပ်ကတော့တူတူပဲဝိပဿနာအထုပ်ရင်ယုတ်ကစားရှုမလားနာငါစားရှုမလားဝိပဿနာရဲ့အာယုန်ဒီတကယ်ကို reality ပရမတ္ထတာဖြစ်တယ် သမထရဲ့အာယုံကပြည့်ညတ်တွေများတယ်ဝိပဿနာရဲ့အာယုံကပရမတ်စစ်စစ်ဖြစ်တယ်အဲ့ဒီပရမတ်စစ်စစ်ယုံနဲ့နာနှမျိုးကိုရှုမှတ်ပြီးတော့အရိစ္ဆဒုက္ခအနတ္တမြင်ပြီးတဘာဝတရားတွေပေါ်မှာညီးငွေလာတဲ့အခါမှာနောက်ဆုံးတွေ့တာတဲ့ကိရိတာကိုမညီးငွေပဲနဲ့လည်းတွေ့တာတဲ့ကိရိတာပယ်လို့မရဘူးညီးငွေလာတဲ့ဆိုကြတဲ့ စိတ်ပြက်လာတယ်အဲ့ဒီပုံမှာမရကြတော့ဘူးဆိုတဲ့အဲ့ဒီဉာဏ်ရလာတဲ့အခါမှာဒါတွေ့တာမှုတွေအားနည်းလာတဲ့အချိန်မှာအသိဉာဏ်ကနေအဲ့ဒီတွေ့တာမှုတွေအလုံးကိုမက်ဆေ့ပေါ်လာတော့ဖြတ်တော့ပလိုက်တယ်။နော်။မဉာဏ်ကနေဖြတ်တော့ပလိုက်တဲ့အခါမှာကိလေသာတွေကုန်သွားတယ်။အခုဒီသင်္ခါရမတုဘေကုဏီမဟာလည်းပဲဒီတိုင်းပဲ မြတ်စွာဘုရားကိုဖူးရတယ်စိတ်ထဲမှာကြည်နူးတယ်ဖះမြင်ရရင်စိတ်ထဲမှာကြည်နူးနေတယ်အဲကြည်နူးပြီးတော့ဘုရားနုဒတိကို ပွားတယ်ဘုရားနုဒတိပွားလို့ယင်ထဲမှာ ပီတိတွေဖြစ်လာတဲ့အခါအဲ့ဒီပီတိကိုတဘာဝတရားကိုပီတိကနန္တရားပီတိရဲ့ဖြစ်ရာတွေကယုတ်တရားယုံနဲ့နန္ဒီဆက်လက်စဉ်းစားပြီးယုံနဲ့နေကွဲပြားသွားပြီးတဲ့အခါမှာဘယ်ရာမှမမြဲဘူးဆိုတဲ့အိဋ္ဌသဘောတရားကိုရှုမြင်ပြီးတော့ ဝိပဿနာဉာဏ်ဆင်းဆင်းတက်ပြီးအရတ်ဖို့ရောက်သွားတယ်လို့သူတို့ဆိုတာเนาะအဲ့တော့အဲ့တော့သူအထုတ်တာကတော့ပေါ်ရတတိကပ္ပထမယ်မဲ့ဖို့ရတာကြတော့အဲ့ဒီကနေတဆင့်တက်ပြီးတော့ဝိပဿနာရှုတာတပ္ပထကဝိပဿနာကိုအများကြီးထောက်ကူပြုတယ်လို့ဆို သမထအထောက်ကိုပြုတယ်သမထနဲ့ဝိပဿနာပါကွာတော့ဆိုလို့ရှိရင်သမနောသမထောဒုက္ခတာအာတနောသမထကဒုက္ခနဲ့နေတယ်ဝိပဿနာဒုက္ခတာအာနအာတနာဝိပဿနာကဒုက္ခနဲ့ဘာလို့ဆိုစိတ်ပြည့်စရာတွေတွေ့ရတာဝိပဿနာဆိုတာမမြဲတာတွေဆင်းရဲတာတွေဝိပဿနာကောင်းတာကြည့်တာမှမဟုတ်တာမကောင်းတာကြည့်တာ သမထကတော့အဲ့လိုမဟုတ်ဘူးတမာရိရပြီဆိုရင်စိတ်ကငြိမ်ပြီးတော့အေးချမ်းပြီးလူတွေကအဲ့ဒါမျိုးမက်ဖို့မှတ်သွားတာနေရထိုင်ရတာကောင်းလိုက်တာတို့ရှုလို့ကောင်းလိုက်တာတို့မှတ်လို့ကောင်းလိုက်တာတို့ဆိုတာဒါသမထရဲ့အရှိန်ဝါတွေကိုရရှိခံစားရတာဖြစ်တယ်ပေါ့တမာရိရဲ့အရှိန်ဝါရရှိခံအဲ့ဒီကောင်းလိုက်တာလို့တွေ့တာနေတာကကောင်းတဲ့ရတာတွေပေါ်လာတော့တမာရိရဲ့အကျိုးဆက်ပဲ အဲ့ဒီပေါ်သွားတွေ့ပြီးတော့ဟန်ကြပြီငါတော့တရားဓုတွေရပြီဆိုရင်အဲ့ဒါကြတော့မောဟဖြစ်သွားဗျာမောဟဖြစ်ပြီးတော့တရားဓုမရဘဲနဲ့ရတယ်လို့ထင်ရှေ့ဆက်အာမထုတ်ဆုံးရှုံးနေတာအတူတူဖြစ်သွားအေးဒါကြောင့်ဝိပဿနာအထောက်တယ်ဆိုတာသမထရဲ့စွမ်းအားကိုခြေခံပြီးတော့ရှုံးတဲ့ရဲ့သဘာဝကိုမြင်အောင်အထောက်ရတာပေါ့အဲ့တော့ ဒီသင်္ကာလပတုဘိက္ခုနီမဟာရဟန္တာဖြစ်သွားတော့ဓသနထာယဗုဒ္ဓတာတပ္ပတာစပစဝဆာမဟာသူကရဟန္တာဖြစ်တော့လှုပ်เสียမရှိတော့ဘူးလေအေးဆေးသွားပြီပုရုဇဉ်ဆိုရင်လှုပ်เสียရရှိတာသောတာပန်လည်းလှုပ်เสียရရှိတယ်အဲ့ဒါနဲ့အေးဆေးပဲဖះဖះကိုဖူးမြင်နေရရင်စိတ်ကစိတ်ကကြည်ညိုတယ်အရင်တော့ဖူးမြင်တာတော့တဏှာရာကပါကောင်းပါမယ် အခုဖူးမြင်တာတော့တကယ်တန့်စင်တဲ့ပီတိနဲ့ရှင်းတဲ့တရားနဲ့ဖူးမြင်တာဖြစ်တယ်ပေါ့ဗုဒ္ဓတသနာထာယတသနာထာယဗုဒ္ဓတသဗ္ဗဒါသဝဆာမဟာဖျားဖူးဖို့အကြောင်းကိုမြင်သွားတယ်တဲ့အတိတ်တယေဝပတ္တမိရူပံနေယနနန္ဒနံမျက်စိအရသာခံပြီးတော့ဖျားဖူးလို့အာမရနိုင်အောင်ဖျားကိုဖူးတွေ့တယ်တဲ့သဗ္ဗပါရမီတံဘူတံ လက်ခိနိလယဝရလက်ခိနိလယနာဝရရူပံတဗ္ဗတုဗ္ဗခိဏအဋိတဝိဟရမဟံမြတ်စွာဘုရားရဲ့ယုတ်ဆင်းကပါရမီတရားတွေကစုပေါင်းပြီးတော့ဖန်တီးထားတဲ့ယုတ်ဆင်းဆိုတော့အမတမတပ်ပဲတယ်လက်ခိနိလယနာဝရကျက်တဲ့အာလုံးစုပြီးတော့ရှိနေတဲ့ယုတ်ဖြစ်တယ်ပေါ့ဘယ်ကြည့်လိုက်ကြည့်လိုက်ကျက်တဲ့ရှိတယ်ပေါ့ လက်ကြည့်လိုက်လဲကြည်သေးရှိတယ်မျက်နှာကြည့်လိုက်လဲကြည်သေးရှိတယ်ဘယ်ရာမှအပြစ်ပြောစရာမရှိဘူးအလုံးဟာကြည်သေးရှိတယ်ဒီလိုဆိုလို့တယ်ပေါ့ဘာကြောင့်လို့သဗ္ဗပါရမီတမ္ဗုဒ္ဓံပါရမီကုသိုလ်ကြောင့်ဖြစ်လို့ပဲတဲ့ရူပံသဗ္ဗတုပကိဏံအတိတ်တာဝိဟရမဟာဘယ်ကြည့်ကြည့်ရသော်ဗျာရဲ့ရုပ်ဆင်းဟာကျင့်တဲ့အာရစရာကောင်းလို့ကျင့်တဲ့ဆရာလှပတင့်တဲ့မှုတွေနဲ့ပြည့်နေလို့ ဖူးလို့မဝဘူးတဲ့မြတ်စွာဘုရားကိုဖူးရတာ तू မဝဘူးအဲ့ဒါလို့ဖူးမဝဖြစ်နေတဲ့အခါရသော်ဘုရားကအခုဒီဘိက္ခုနီမှာတော့ဘာမှမပြောဘူး။ဘာလို့မပြောတော့ဆိုတော့သူ့ရဲ့ဖူးတွေးမှုကတရားဓမ္မရပြီးသားဖြစ်လို့သူကယန္နာဖြစ်နေပြီကို။ ဝက်ကလိကြတော့မြတ်စွာဘုရားကိန်းတေဝက်ကလိအိမိနာပုတိကာယေနဒိဋ္ဌိနာဒီမကောင်းတဲ့အနတ်တွေထွက်နေတဲ့ခန္ဓာကိုယ်ကြီးကိုဖူးနေလို့မြင်ပါအကျိုးရှိမှာတော့ယောဓမ္မပတ္တိသောမပတ္တိဓမ္မမြင်မှာငါမြင်မှာပေါ့ဆိုဝက်ကလိတော့မောင်းထုတ်တယ်အဲ့ဒါဘာလို့တော့ဆိုရသော်ဘုရားမှာလူတယောက်ကိုဆုံးမဩဝါဒပေးတဲ့နီးနီးစနစ်ဆိုတာရှိတယ်ဝက်ကလိက ဘာမှမလုပ်ဖဲနဲ့တရားဥတရားမြတ်လည်းမရဘူးတရားလည်းအာမထုတ်ဖဲနဲ့ဖះရဲ့ရုပ်အစင်းပေါ်မှာตายာပြီးတော့ဖះကိုထိုင်ကြည့်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်အဲ့ဒီတိုင်းထိုင်ကြည့်နေလို့ကတော့ तू ကဓမက်တဖို့မှရမှာမဟုတ်ဘူးဒါကြောင့်မို့လို့ရသော်ဗျာဓမ္မမြင်မှငါမြင်မှဓမ္မတွေ့မှငါတွေ့မှမင်းငါဒီလူရဲ့ခန္ဓာကိုယ်ဆိုတာအပုတ်တွေနဲ့ပြည်နေတဲ့ခန္ဓာကိုယ်ကြီးကိုကြည့်နေလို့ဘာအကျိုးရှိမှာတော့လို့ဆိုပြီး သူ့ကိုမက်ဖို့မရမှာဆိုလို့မြတ်စွာဘုရားအဲ့ဒါကပြောအဲ့ဒါကိုနေရာတကာတိုင်းသွားမသုံးနဲ့ဒါဝက်ကလေးအတွက်တိကျဟောတဲ့တရားကျန်တဲ့ပုဂ္ဂိုလ်တွေဖះကိုကြီးညိုတာကြီးညိုပါစေဖះဝက်ကလေးတောင်မောင်းထုတ်တယ်မင်းလည်းဖះရှိခိုးနေလို့လကားပဲဖះရှိမခိုးနဲ့လို့သွားပြောရင်မှားလိုက်မယ်အဲ့ဒါကြတော့နော်ပုဂ္ဂိုလ်နဲ့ပတ်သက်တဲ့ဓာတ်တွေကဒီလိုပြောမှသူကရမယ်ပုဂ္ဂိုလ်မို့ဒီလိုပြောတာ အမြင်ဘူးလားအဲ့လိုမဟုတ်လို့ရှိရင်ရေတေဘိကွေဗုဒ္ဓေပတနာသဗ္ဗေတေအဂေတေပတနာဖះကိုကြည်ညိုရင်မင်းတို့အမြတ်ဆုံးကိုကြည်ညိုရရောက်တယ်ရေခေစီဘုရံသရဏံကတတေနာတေကမိတ္တန်တိပါရဖို့မယ်ရသော်ဘုရားကိုကိုယ်ဝေရလို့စိကတ်တဲ့ပုဂ္ဂိုလ်တွေဟာအပယ်လေးပုံမကြရောက်ဘူးလို့အဲ့လိုဟောထားတဲ့ဒေသနာတွေကဘုရားကြီးပဲရှိတယ်လေအဲ့တော့ဝက်ကလေးကိုကြည့်ပြီးတော့ဘုရားရှိခိုးတဲ့လူဘုရားဖူးတဲ့လူကိုအပြစ်ပြောတာမျိုးတွေကဖြစ်လာတတ်တယ် အဲ့ဒါဝက္ကရိအတွက်ပြောတာလို့မှတ်ထားဖို့ဖះရဲ့ရည်ရွယ်ချက်ကိုလွဲမှားမသွားစေရဘူးဖះကသူ့ကိုဖူးနေလို့မောင်းထုတ်တာမဟုတ်ဘူးဘာကြောင့်မောင်းထုတ်တာတော့ဖះပေါ်မှာတွေ့တာပြီတရားအမထုတ်တော့လို့ဒါနဲ့ရင်ကျင့်တတ်နေလို့ဒါနဲ့ရင်ကျင့်တတ်လို့ရှင်သူ့ရင်ထဲကကိလေသာတွေကုန်မှာမဟုတ်ဘူးဒါကြောင့်မို့တရားထုတ်စေခြင်းလို့မောင်းထုတ်တာဒီသဘောတွေကိုသူ့အနေနဲ့သူနားလဲဖို့လိုတယ်ပေါ့ နားမလဲရင်ဟိုစတ္တတာပဲအပြစ်ရှိတယ်ဆိုရင်တုတ်ဆဖုတိလဖုတိလယဟန်ကြီးကိုပိဋကသုံးပုံဆောင်တဲ့ယဟန်ကြီးကိုမြတ်စွာဘုရားတုတ်ဆအလကားလူ လို့ခေါ်တာအဲ့တော့အခုလဲစတတ်ပြီးတော့မင်းတို့တရားမထုတ်ရင်တုတ်ဆလို့သွားခေါ်လို့မရဘူးလေဒါပုတိလအတွက်တယ်ပုတိလတရားမထုတ်လို့တရား ထုတ်အောင် ပြောတဲ့စကားဖြစ်တယ်အဲ့တော့ အဲ့ဒါတွေကိုနေရာတကာအတိုင်းသွားပြီးတော့အသုံးချနေလို့ရှင်မှားလိုက်မယ်အဲ့တော့စတ္တအလကားပဲလို့ပြောတာမဟုတ်ဘူးစတ္တလို့အလကားဖြစ်တာ ပြောတာမဟုတ်ဘူးစတ္တပြီးတော့လုံးမလုံးတို့ပုထိလအတွက်တိကြဆုံးမဩဝါဒပေးတာလို့ဒါပုထိလအတွက် ဖော်တဲ့ဆေးကိုကြံတဲ့လူတွေလိုက်မတိုက်နဲ့လေအဲ့ဒါလည်းသတိထားရတယ်ပေါ့နော် ဝက်ကလေးအတွက်ဖော်တဲ့ဆေးကိုကြံတဲ့လူတွေလိုက်တိုက်ပြီးတော့ဖះမဖူးနဲ့ဖះအသူဖိုးတာကြိုက်တာမဟုတ်ဘူးတို့ဘာလို့ရှောက်ပြောတာတွေကြတော့လုံးဝမမှန်ကန်တဲ့အပြောဟောတွေဖြစ်တတ်တယ်လူကအစွန်းရောက်သွားတတ်တယ်အဲ့ဒါတတိထားဖို့လိုတယ်ပေါ့ဖះကိုကြည်ညိုတာပါစိတ်နဲ့ကြည်ညိုတာလဲဒါအထိကနော်တဏှာစိတ်နဲ့ကြည်ညိုတာလားတရာစိတ်နဲ့ကြည်ညိုတာလားတရာစိတ်နဲ့ကြည်ညိုရင်အ ਨੇ စုံနှက်ပြေတော့ရောက်ပါတယ် ဖះမောင်းမထုတ်ပါဘူးအဲ့ဒါဖះမောင်းထုတ်တာတဏှာစိတ်နဲ့ကြီးညိုပြီးတော့ရသင်ရလိုက်တဲ့ကျင့်သင်ကျင့်လိုက်တဲ့တရားကိုမကျင့်လို့သာမြတ်စွာဘုရားဝက်ကလေးကိုဒီလိုမပြောရင်တရားထုတ်မှာမဟုတ်လို့ပြောတဲ့စကားလားဖြစ်တယ်လို့မှတ်သားသင့်တယ်ပေါ့နော်အဲ့ဒီမှာစီနောတတ္တမိခုနေတုတ်သောဣတတေကေထပေတိမံ သင်္ကာလမတာဘိက္ခုနီမမြတ်စွာဘုရားကိုအမြဲတမ်းရှုပြီးစိတ်ကျေနပ်နေလို့ဘုရားကိုကြည်ညိုတဲ့နေရာမှာ ထူးချွန်ထက်မြက်တယ်ဆိုပြီးသင်္ကာလမတာဘိက္ခုနီမကိုတတ္တာတိမုတ်တတရားဖြင့်ယုံကြည်သက်ဝင်တဲ့ပုဂ္ဂိုလ်တွေထဲမှာထူးချွန်ထက်မြက်သူ ဖြစ်ဣတရာရုပေးတော်မူခဲ့ပါတယ်တဲ့ဒါကသူဣတဝယ်သူနောက်ဆုံးနေ့ရကျတော့သူကဘယ်လိုအစွမ်းတကူတွေရှိတယ်ဆိုတာ အဲတကူမျိုးမျိုးဖန်ဆင်းနိုင်တယ်အတိတ်ဘဝတွေသိနိုင်တယ်ဒိဗ္ဗစကုဒိဗ္ဗသောတာဆိုတာတွေရတယ်အာသဝတရားတွေအကုန်လုံးကုန်ပြီးနောက်ဘဝဆိုတာမရှိတော့ဘူးပဋိသင်္ဝိရဉာဏ်၄ပါးရတယ်ဝိဇ္ဇာ၃ပါးရတယ်ကိလေသာတွေအလုံးကုန်ခန်းတယ်ပဋိသင်္ဝိရဉာဏ်၄ပါးလုံးရပြီးတော့နောက်ဆုံးမှာသူဟာအဘိညာဉ်၆ပါးတို့ရပြီဖရာရဲ့အဆုံးအမမှန်သမျှကိုသူပြီးပြီးစုံစုံဖြစ်ခြင်းနဲ့ တကယ်ကုံတူးဝိသေသရှိတဲ့ယဟနာမကြီးဖြစ်တယ်ဆိုတာကိုနောက်ဆုံးအနေနဲ့ထုတ်ဖော်ပြောကြားတာဖြစ်တယ်။အိဋ္ဌံသူတံသင်္ကာလမာတာဘိက္ခုနီဣမကထာယောဘာသိထာတဲ့။သင်္ကာလမာတာဘိက္ခုနီမဟာ သူ့ရဲ့နောက်ဆုံးနေ့ရက်မှာအခုလိုသူ့မှာရရှိတဲ့စွမ်းတတ္တိတွေတရားဓုတရားမြတ်တွေကိုထုတ်ဖော်ဝန်ခံပြီးတော့ပြိဋိဘံစံသွားတာဖြစ်ပါတယ်။တရားချက်ကသူတော်စင်ပြိဋ္ဌာပေါင်းတို့ ဒုတိယဤပါရမီဘဝကိုမိမိတို့ဘဝနဲ့နှိုင်းယှဉ်ပြီးဘဝသင်္ကန်းစာယူပြီးတော့အကောင်းဆုံးဖြစ်အောင်ကြိုးစားအထောက်နိုင်ကြပါစေကုန်တည်းသာဓုသာ